လွန်ခဲ့တဲ့ရက်နဲ့နေ့ရက်လောက်ကဉာဏ်ရှင်တွေရဲ့မှာဥရိယပြဉာဏ်ရဲ့ဂုဏ်ကြီးတွေပြောလာတာပေါ့တော်တော်လေးရှင်းတတ်ဆရာပါပဲရုပ်ဆရာတွေကတော့အများကြီးရှိနေပါလားဒီလိုဂုဏ်ကြီးရဲ့ပြည့်စုံတဲ့ဒီလိုညာမျိုးရရှိဖို့ဆိုတာကတော့ တရားဌာနရောက်စားတဲ့ရောက်စားကြတဲ့ကတရားထုတဲ့ဒီကနေ့ကြာကြာနေတာလေ့လာပြီးယူတည်တည်စိစိဆက်ဆက်မယမနာအထုတဲ့ယောဂီပုဂ္ဂိုလ်ဆိုရင်ဒီအနေငယ်တွင်မှာလည်းပဲဒီလိုတရားရတာသူတွေခံစားနိုင်ပါလေခံစားရတတ်ပါလေ ရုပ်ကလေးကပို့ပို့ဆာဆာစီစီဆက်ဆက်ယနာယနာပြုနေလို့ရှိရတော့တလအထုလည်းဘာမှမထုလားနလအထုလည်းဘာမှမထုလားဒီပေါင်းများစွာအထုနေလည်းဘာမှမထုလားဖြစ်တတ်ပါလေဒီတော့ဒီလောက်ဟာလူတိုင်းလူတိုင်းရဲ့ဘဝတသက်တာမှာတော့အရေးကြီးဆုံးအလုပ်ပဲဆိုတာ ဘုရားလည်းပြောခဲ့ပါတယ်တံပိုးရှိဆုံးအလုပ်ပဲဆိုတာလည်းပြောခဲ့ပါတယ်ကိုဘဝရှင်တန်းကိုမြင့်တင်ပေးရမှာအထီးရောက်ဆုံးလုပ်ငန်းပဲဆိုတာလည်းပြောပါတယ်ဒီလောက်တံပိုးရှိတဲ့လုပ်ငန်းကိုအစပိုင်းတော့တံပိုးရှိမှမသိသေးဘူးပေါ့ဒါပေမဲ့ယုံကြည်ခြင်းနဲ့ဆန္ဒပြင်းပြထားပြီးတော့ ညွှန်ကြားတဲ့အတိုင်းအားထုတ်လို့ရှိရင်တော့ရေအနေငယ်တွင်းမှာလည်းပဲဒီလိုညာမျိုးတွေပေါ်ပြီးတော့တရားရတာတွေခံစားနိုင်ပါတယ်။ကိုယ်ရကလေးအနေငယ်ရှိပါသေးတယ်။ဆက်လက်ပြီးတော့အားထုတ်လို့ရှိရင်တရားနည်းအတွင်းလည်းတွေ့နိုင်ပါတယ်လည်းရတော့စူးစမ်းအထုတ်ကြဖို့ရပါတယ်။ဒီလုံငန်းရဲ့ ကြီးမြတ်ပုံဒီနားလည်ပြီးတော့လုပ်ငန်းပေါ်မှာမြတ်လို့ပြီးတော့ဘုရားလည်းပဲကြီးညိုရကျေးဇူးဆက်ရလဲရောက်အောင်ပေါ့လေရရှိတဲ့အချိန်လေးကိုအကျိုးရှိစွာနဲ့အသုံးချကြဖို့ရပါလိမ့်။ဒီလေးနဲ့တိုက်တွန်းပါလေ။ယုတ်ကိုကြီးကိုရထားတဲ့လူတိုင်းဟာ ပြီးပြီးရထားတဲ့ရုပ်ကိုယ်ကြီးရမ်းမှတန်ရှင်းတဲ့ရုပ်တည်းစက္ကစက္ကဖြစ်ဖို့ရအရေးကြီးတဲ့အားတော့ဩဇာတတ်တယ်ပဲဒီလိုကြီးအစားအစာရပါတယ်စာစာထဲမှာချုပ်ချင်းစပ်ပံငါခါရတာ6ပါးဆိုတာအဲ့ဒီတွေကဩဇာယုတ်တွေထုတ်ယူရပါတယ် လေးလေးကတော့ဗီတာမင်ခေါ်တာပေါ့ဗီတာအစုံပေါ့အစုံစားရပါတယ်အဲအစုံစားလို့ရှိရင်လုံလောက်စားရင်တော့အဲဒီအစားအစာတွေကကိုယ်ထဲမှာရောက်ပြီးတော့ကြည်လင်တန့်ရှင်းဘဝဖြိုးပေါ်လေကျမ်းပါတဲ့ရုပ်အစဉ်တွေဖြစ်တော့တာပါပဲ။ အင်းအာရုပ်တွေပေါ့လေအပြည့်အဝဖြစ်လာတာပဲအခြားအခြားကျမ်းမာစရာအကြောင်းတွေလည်းပဲစုံပြီဆိုလို့ရှိရင်တော့ကိုယ်မှာအင်းအားတွေရှိနေတော့ထူးထူးခြားခြားတွန့်လှန်အားလည်းကောင်းလာတယ်ခုခံအားလည်းပဲကောင်းလာတာပဲတရုတ်တရုတ်အေးပူမိပြီမယ်လို့ကျမ်းမာရင်မထိခိုက်ဘူး တောင်းတောင်းပြင်ပမယ်မယ်လို့လည်းပဲကျမ်းမာရေးမထိခိုက်လာဘူးတွန်းလာအားနဲ့ခုခံအားကြီးထူးခြားခြားကောင်းလာတာအဲ့ဒါဟာအရေးကြီးတယ်လို့ရှိရင်စာဝတ်တောက်ဖွယ်တွေကဗီတာမင်ခေါ်တဲ့ဩဇာရုပ်ရလို့ဆိုတာပါလေကောက်ချက်ချလို့ရပါတယ်ရုပ်မှလည်းပဲအင်အားတွေပြည့်စုံအောင်ပေါ့လေလောတဲ့ အရာတွေလှုပ်ဆောင်လို့ရှိရင်အရာတွေပြည့်တယ်လို့ဘောလေစိတ်ပိုင်းဆိုင်ရာမှာလည်းပဲစိတ်ပိုင်းဆိုင်ရာအားတွေရှိတယ်အားတွေတွင်းပြရတယ်ဒီမှာအဲဒီအားတွေကတော့ရနိုင်တာကဘုလိုတိပ္ပံဘာဝနာတရားမျိုးယူတည်တည်ရှိဆက်ဆက်မယမနာပွားများလို့ရှိရင်အဝဝခေါင်းလောက်အောင်ပဲစိတ်ပိုင်းဆိုင်ရာအားတွေဖြစ်လာတတ်တယ် ကိုယ်မှာလိုအပ်တဲ့စွမ်းအားတွေကြိုတည်ပြီးတော့ဖြည့်မထားဘူးဆိုလို့ရှိရင်ပူတဲ့တွေ့တဲ့အခါမှာလည်းပူတာမခံနိုင်အေးတဲ့တွေ့တဲ့အခါလည်းအေးတာမခံနိုင်ပြင်မမှုနဲ့ကြုံလို့ရှိရင်လည်းပဲပြင်မတာမခံနိုင်ဆိုတာပေါ့လေမခံနိုင်တာတွေများတော့ပါတယ်ထို့အတူပဲစိတ်ပိုင်းဆိုင်ရာမှာလည်းပဲ လိုအပ်တဲ့အားတွေပေါ့လေပါဠိလိုတော့ဓမ္မောကြလို့ခေါ်ပါတယ်စိတ်ပိုင်းဆိုင်ရာဩဇာတတ္တိအဲ့ဒါတွေမပြည့်စုံလို့ရှိရင်တော့ကြုံရတဲ့အာရုံတွေနဲ့ဆက်ပြီးတော့လောဘပြည့်စုံတဲ့ကြုံလို့ရှိရင်လောဘတွေဖြစ်လွယ်တယ်ဒေါသပြည့်စုံတဲ့ကြုံလို့ရှိရင်ဒေါသတွေဖြစ်လွယ်တယ်ဟွန်း တိုင်းကလေးတိုင်းကလေးဆိုတခဏချင်းတစ်ခါချင်းတစ်ခါတည်းကိုရမ်းရမ်းမီးနဲ့ကြည့်လို့ရှိရင်ပေါက်ကွဲတယ်လို့လည်းချက်ချင်းပေါက်ကွဲသွားတာပဲမထိန်နဲ့မသိနဲ့ဘလည်းဖြစ်တာပဲဒါကြိုရင်ပြီးတော့အခုလိုဖြစ်တိုင်းမှရှိသတိပြုစောင့်မှုစင်ထားဆိုတဲ့အတိုင်းပါလေသတိပဋ္ဌာန်ဤပေါ်တိုင်းအာယုံကိုသူတို့ပေါ်လို့ပေါ်စေလိမ့်မှာဆရာတိုက်ဆိုင်ပြီးတော့ချိန်သားကဲ့ ဆွဲမြဲစွာရှုလို့ရှုရအောင်လေမှာစိတ်ကလေးတွေစွစွစီစီလေးတွေပါလေဒါလေးတွေကဒီချိန်ဒီချိန်နဲ့တွဲလို့ရှိရင်ဘာမှအာမကောင်းဝင်မယ်လို့အာမကောင်းတဲ့အရာတွေတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့များလာပြီဆိုလို့ရှိရင်အောက်ဝကောင်းလောက်အောင်လို့ဒီကစွန့်ရင်လေထူးထူးခြားခြားပေါ်လာတာ အဲ့ဒါစိတ်ပိုင်းဆိုင်ရာအားတွေတွင်းပြနေတာပဲဘုရားရုပ်မှာစာဝယ်တောက်ဖယ်တော့မှာပါတဲ့ဩဇာတတ်တယ်လို့ပဲဒါလုပ်ပြီးလို့ရှိရင်နောက်တော့ဒီထဲကများလာတော့ဩဇာတတ်တွေထွက်လာတာပဲဓမ္မောဇာတွေထွက်လာတာပဲအဲ့ဒါမင်းကဥရိယပြညာမရောက်တဲ့အခါမှာ အဖြစ်အပျက်ကိုခတ်သက်သက်ကြည့်မြင်တော့တိတ်ကိုအတက်တရောဖြစ်ပြီးတော့ဗောလေတရတရားကြီးဖြစ်လာတာဗောဝိရိယကြီးကောင်းတတိကြီးကောင်းလာတာဗောလေမနေ့ကပြောခဲ့ပါတယ်ဓမ္မရိုးရိုးလေးလှုပ်ယုံနေဗောလေအမှန်အောက်ဝယ်ကောင်းတဲ့အစတိကျတွေဟာပြောလို့မဆုံးနိုင်အောင်ဖြစ်လာတတ်ပါတယ်ဓမ္မ အဲအထူးကတော့စိတ်ပိုင်းဆိုင်ရာအားတွေပေါ့လေဒီဥရိယပြညာပိုင်းလောက်ဖြစ်လာလို့ရှိရင်ပြည့်စပြုလာပြီအားတွေကောင်းစပြုလာပြီတမန်စိတ်အားထုတ်လို့ရှိရင်အားတွေရတမ္မာလာမှာပါပဲပို့ပြီးတော့တမ္မာပြီးတော့ပေါ့လေပြည့်စုံလာဖို့တော့သိကြပါရဲ့ ရိုးသည်သည်အထုတဲ့ပုဂ္ဂိုလ်မှာဥရိယပြညာတန်တန်ဖြစ်လာပြီဆိုရင်လောကဓာတ်တွေကပြောသလိုပေါ့အလေးရောင်တို့ဒီသိအားမပိတိပျော်ရွှင်မှုတို့ကောစီပါအေးချမ်းမှုပေါ်ပါမှုစသည်ပြီးတော့ချမ်းသာမှုဒုက္ခဒါတွေအထူးခြားခြားဖြစ်လာတာ ဒီနည်းတိုင်းအားထုတ်လို့ဒီလိုထူးခြားတဲ့အရာသာတရားရသာလေးတွေ့လာတာဆိုတာပေါ့လေယောဂီကကောင်းကောင်းနားလည်လာတော့လက်ခံလာတယ်ဆုံးဖြတ်ချက်ချတဲ့သတ္တတရားတွေတော့စပြီးတော့အားကောင်းလာတယ်ဒီလိုလုပ်လို့ရှိဒီလိုအကျိုးမရနိုင်ပါဘူးလို့ဘယ်ပုဂ္ဂိုလ်ကပြောပြောတာတာသူ့မှာတော့ ဟုတ်နေတာပဲအမှန်တွေ့နေတာပဲအမှန်တွေ့နေတော့အမှန်တိုင်းယုံကြည်လာတာယုံကြည်စွာတွေဒီမှာစပြီးတော့ဖြစ်ပေါ်လာတာပေါ့အစောပိုင်းကလည်းထဲသလို့တော့ဖြစ်တော့ဖြစ်တယ်ဒါပေမဲ့လို့ဒီလောက်အာမကောင်းဘူးဒီမှာဖြစ်လာတာပဲအဲလိုအားကောင်းထားတဲ့တတ္တတရားရှိပါမှနောက်ပိုင်းမှာခိုင်မြဲတဲ့တတ္တတရားတွေ ပေါ်လာနိုင်ပါတယ်ဘယ်သူကဖြစ်ဖြစ်မပြည့်ပြည့်နဲ့လို့တဲ့အနေအထားဒီအခုတော့တတ္တတရားကြီးအရှိဟုတ်လည်းဖြစ်လာတာအဲဒါစိတ်ပိုင်းဆိုင်ရာတကယ်လိုအပ်တဲ့ဆွာတစ်ခုပဲပါဠိလိုတော့သတ္တဗလလို့ခေါ်ပါတယ်ဓမ္မသူအားကောင်းလာလို့ရှိရင်ဘယ်လိုပဲယုတ်ပြယုတ်တာနဲ့ဒီတရားဟာမဟုတ်ပါဘူးလို့ပြောပြော ဘာမှအကျုံးရှိပါဘူးလို့ပြောပြောအလကအညောင်းသာဖတ်တင်တယ်လို့ပြောပြောမယုံဘူးကိုယ်တို့ဖြစ်နေတော့ဒါကလက်ခံလာတာပဲတရားမှတွေ့သလိုဒီတရားမှကိုဖုထုတ်တော်လည်းမြတ်စွာဘုရားလည်းမှန်ပြီဆိုတာပေါ့လေသိသလောက်လေးနဲ့ပေါ့လေခံခံလို့ရတယ်ဟွန်းတရားယုံကြည်သလောက်ဘုရားလည်းပဲယုံကြည်သွားတာပဲဒီမှာ ဘုရားတက်တော်လေးကြမကူရပြီမဲ့လို့တရားမှန်ကိုတွေ့ရတာနဲ့လောကနှစ်ပေါင်း2500ကျော်လောက်ကအိန္ဒိယမှာပွင့်ထွန်းသွားတဲ့ကိုရောမြတ်စွာဘုရားရှိပြီဆိုတော့ရှိခဲ့ပြီဆိုတာယုံကြည်သွားတာပဲမိမိလိုပဲတရားတော်တိုင်းကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေဒီလိုထိအောင်အားထုတ်လို့ရှိရင်ဒီလိုတရားရတာခံစားမှုမျိုးဖြစ်နိုင်တယ်ဆိုတာပေါ့လေဘုရားလည်းဖြစ်ခဲ့တယ်ရှိခဲ့တယ်ဆိုတာပေါ့လေ အထုတ်တဲ့ပုဂ္ဂိုလ်တွေရှိတယ်ဆိုတာလည်းယုံကြည်သွားပြီအဲဒီလိုသက်တာတရားမျိုးကသူများပြောတိုင်းအဲအတိညာမရှိဘဲနဲ့မိုက်မိုက်ကံကယုံကြည်တာမဟုတ်ဘူးကိုယ်အတိလေးနဲ့လက်ခံယုံကြည်လာတာအဲဒါသတ္တဗလယုံကြည်စွမ်းအားအဲဒီစွမ်းတွေအစိတ်ပိုင်းဆိုင်ရာစဖြစ်လာတော့စပြီးတော့အာကောင်းစပြုလာတော့ ပြီးတော့စွမ်းရည်တတ္တိတွေလည်းပဲရှိတယ်လေစွမ်းရည်တတ္တိအားတွေဘုလူတရားလာဆိုရတယ်ဆိုတာတရားတော်ကိုယုံကြည်လို့သာရဲရဲရဲနဲ့အတူဆိုဆိုတို့လာတာတရားတော်ရဲ့စွမ်းရည်တတ္တိကိုယ်လေးကြုံတာမဟုတ်သေးဘူးကျောင်းနောက်ကလေးနဲ့ယုံကြည်ပြီးတော့လူကိစ္စကြီးစွန့်လာရတာ ကိုယ်လုပ်ငန်းတွေဆုံးခဲ့ရတာကိုယ်မိသားစုတွေဆုံးခဲ့ရတာကိုယ်ချစ်သူတွေလည်းဆုံးခဲ့ရတာတောင်းတောင်းတတ္တိနဲ့ဆိုမစွန့်နိုင်ဘူးပြီးတော့ဒီရောက်တော့လည်းပဲအဲအိတ်ချုပ်ကြရတာအစာချုပ်ကြရတာအစာစားရရောလေမိမိရဲ့ကိုယ်နှုတ်စိတ်ထိတ်ချုပ်ရတာတွေဟာတတ္တိကြောင့်တဲ့ပုဂ္ဂိုလ်တွေမလုံနိုင်ဘူးအနည်းဆုံးတစ်ခါတစ်ခါထိုင်လို့ရှိရင်တဏှာကြီးလောက်ပြေးထိုင်ရတာ လဲဆုံးဒီလုပ်တွေဟာစဉ်းစားကြည့်လိုက်လို့ရှိရင်တွန့်เสียပဲတတိကြောင်เสียပဲဒါပေမဲ့အခုတတိရှိရှိနဲ့လုပ်နေကြတာပဲပေါ်တိုင်းအာယုံမလွတ်တတ်မှတ်နိုင်ဖို့ရာအတွက်အပူတပြင်းအားဆိုင်မှုသူကပို့ပြီးတော့ခက်ပါတယ်အဲ့ဒီတတိယစိတ်ကနေစိတ်ကနေမလတ်ပေါ်လေတော့အဲ့ဒီတတိလေးရော ဒါပေမဲ့အလေးကျင့်လုပ်ပြီးပါများတဲ့ခါကျတော့အလေးကျင့်သာရလာပြီဆိုရင်ထူးခြားလာတာပဲခုဥရိယပြညာဘက်လောက်ရောက်လာပြီဆိုလို့ရှိရင်ဥရိယကအရှိန်နဲ့တက်နေတာဟောက်လည်းကြံသွားဘူးခုလည်းမလည်းရမနေဘူးအရှိန်နဲ့တက်နေတာအဲ့ဒါဝိရိယခေါ်တယ်ဝိရိယစွမ်းအားခေါ်တယ်ရဲရင်စွမ်းအားတဲ့ စိတ်ပိုင်းဆိုင်ရာအကျင့်ဆိုအဲကိုယ်ပိုင်းဆိုင်ရာအကျင့်ဆိုနှုတ်ပိုင်းဆိုင်ရာအကျင့်ဆိုတွေလည်းပဲရှောင်လွှဲနိုင်တယ်ဒီမှာတရားထုတ်တော်လည်းပဲစိတ်ပိုင်းဆိုင်ရာဘောဒီစိတ်ကူးလေးအဲ့ဒါလေးတွေကိုလည်းပဲရှောင်လွှဲနိုင်တယ်စိတ်ကံလည်းမလားကိုယ်ရဲ့စိတ်ပြီးတော့ပေါ်တဲ့အာယုကို မတော်တမှတ်ဖို့ရအတွက်အားဆက်မှုပေါ်ဒီဝိရိယ စိတ်ကံတယ်မလားလောဘဆိုတာလွယ်တဲ့အကိစ္စမဟုတ်ဘူးအဲဒါဒီပေါ့ဒါရဲရဲဆွမ်းအားတွေပေါ့အဲဥရိယပြညာပိုင်းလောက်ရောက်လာပြီဆိုလို့ရှိရင်ဒီဆွမ်းအားပြည့်စုံပြည့်လာရဲ့အဲဒါကိုဝိရိယဗလလို့ခေါ်ပါတယ်ဓမ္မဒါစိတ်ပိုင်းဆိုင်ရာအားစိတ်ပိုင်းဆိုင်ရာအားပြည့်စုံလာတော့အကျိုးရှိအောင်လုပ်ရတဲ့ကိစ္စတွေမှာနောက်တော့မသွားဘူး ရှေ့သာတိုးတာပဲဟွန်းဒီအားအစင်းလေးရှိနေတာရှေ့သာတိုးတာပဲဒီမှာအတုခါစားကရဲ့အနေငယ်တတိပအနေငယ်မှာတော့ဘာမှပြောပါလောက်အောင်တရားအထုကမတွေ့သေးတော့ကြောက်တာလေးရှိတယ်ချက်ကချက်ကထင်ရမှလည်းကြောက်တယ်ဆက်ကဆက်ကလမ်းလျှောက်မှလည်းကြောက်တယ် စိတ်ကစိတ်ကမလွတ်တာအမှတ်ဖို့ရလည်းပဲဒါလည်းကြောက်တယ်ကြာရှည်ထိုင်လိုက်လို့ရှိရင်အညောင်းရာတွေမိပြီးတော့ယောဂါတွေရမှလည်းကြောက်တယ်ဒီမှလည်းကြောက်တယ်စားတော့ဒီမှမှလို့ယောဂါတွေရမှဒီမှအေးတွေပြက်လို့ယောဂါတွေရပြီးတော့ဒီမှဒါတွေလည်းကြောက်တယ်သူအဲ့ဒါလေးကြောလာတော့ ဘာမှမဖြစ်ဘူးဆိုတာပေါ့လေဒီလိုပင်ပန်းခံပြီးတော့တဏှာကြီးလောက်ထိုင်လည်းပဲဘာမှမဖြစ်ဘူးဆိုတာပေါ့လေစားတော့ဒီမမှန်လည်းပဲဘာမှအေးအေးပြည့်လည်းပဲဘာမှဖြစ်ဘူးဆိုတာပေါ့လေကောင်းနာလေလာတော့တတိတွေရှိလာတာအပြည့်ထိုင်ရလာတယ်အပြည့်လမ်းဆောင်ရလာတယ်အချိန်ပြည့်အထုတ်ရလာတယ် စိတ္တတိတတ္တိတွေပေါ့ဒါတိုးတက်ခြင်းအကြောင်းတွေပဲဒီမှာကောင်းကောင်းအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဒီအခြေအနေရောက်လာပြီဆိုလို့ရှိရင်ရဲရဲနဲ့တတ္တိတွေထူးထူးခြားခြားဖြစ်လာတာအထူးသဖြင့်အခုလိုဥရိယပြညာဘက်လောက်ရောက်လာပြီဆိုလို့ရှိရင်ဝိရဏတွေဘာတွေကလည်းပဲကျော်လွန်သွားတယ်ဆိုတော့သိတုံသက်တာလေးမှတ်ကောင်းတဲ့အပိုင်းလေးရောက်လာတဲ့အခါဆိုပို့ပြီးတော့ကိုယ်ပဲရဲရဲလာတယ် နောက်မဆုတ်ချင်ဘူးရှိရတာတိုးချင်တာလည်းပဲတော့ဥရိယကြီးဆက်နေတော့အပြင်းဆိုတာလည်းမဝင်တော့ဘူးဒါထူးထူးခြားခြားဖြစ်နေတာပဲဒီတော့ဖောင်းမှုပြုံကစာပေါ်တဲ့အာရုံကိုပုံမှန်အားဆိုင်နေလာတယ်အဖြစ်အပျက်ကိုတတိထားနိုင်လောက်အောင်ပေါ့လေပုံမှန်အားဆိုင်နေလာတယ် နောက်တတိတိဖြစ်လာတယ်ကြောင့်ကျိုးစေရုံနဲ့တရားတွေပေါ်မှာအခုပဲဖြစ်ပြီးတော့တခဏကြီးပြောက်သွားတာလေဟောမှာစိတ်ကတီးလိုက်ကတ်လာတဲ့ဓမ္မစောစောကြီးကတ်လာတယ်ခိုင်ခိုင်ကခိုင်ခိုင်ကြီးကတ်လာတဲ့ဓမ္မအဲ့ဒါစတိပဲစွားကြီးကောင်းလာတယ်ဆိုရင်စတိပလခေါ်တယ်ဓမ္မဒါတွေလည်းထူးခြားဖြစ်လာတာပဲ ကိဗလာတွေဖြစ်လာတာဝိရိယက10မိနစ်ဆိုရင်စက္ကန့်ပေါင်း60ဝိရိယအချိန်ပေါင်း60ဖြစ်သွားတယ်လို့တတိယလည်းအချိန်ပေါင်း60လိုက်ဖြစ်တာပဲဝိရိယက9မိနစ်ဆက်ဖြစ်တယ်ဆိုရင်တတိယလည်းပဲ9မိနစ်ရှုရအောင်ပေါ်မှာဆွဆွပြီးကပ်ပြီးတော့တည်နေတာပဲ ဝရိယအားကောင်းသလောက်ဝရိယမှန်သလောက်တတိယလည်းပဲနောက်ပိုင်းရလည်းပဲအားကောင်းပြီးတော့မှန်မှန်ကြီးပေါ်လေးမှတ်နေလာတာပဲတော့သတိပလန်သတိအားကောင်းသလောက်ခန္ဓာစိတ်ဆုရှိမှုကလည်းပဲတတိချက်မိတဲ့တတိကမိတဲ့အာယုံမှာပေါ့လေတခါတည်းစိတ်စိတ်ချနေတာပဲ တတိက10မိနစ်ဖြစ်သွားလို့ရှိရင်ခုနသမာဓိရလည်းပဲ10မိနစ်အချိန်ပေါင်း60ပေါ့လေရှုရအောင်မှာစိုက်စိုက်ကြနေတာဒီခါမှာရာဂနဲ့လှုပ်ရှားတာမရှိဒေါသနဲ့လှုပ်ရှားတာမရှိငြိမ်ပြီးတော့ကြာနေတာပဲဒီမှာအဲတော့တတ္တကစလာတဲ့တတ္တဆွမ်းအားကစလာတာဝိရိယဆွမ်းအားတတိဆွမ်းအားသမာဓိဆွမ်းအားတွေ ထူးထူးခြားခြားဒီညာမှာဖြစ်တာပဲတိတ်ကိုထူးခြားတာအော်နောက်မကြခင်ပဲတစ်ဆက်သေးပဲပညာဗလဆိုတာဖြစ်လာတာပဲဒီအတိအလည်းပဲရှင်ဘဲကဖြစ်တဲ့တတ္တဆွမ်းအားပေါ်လေအဲ့ဒါလေးအကူညီရတာတတ္တဆွမ်းအားကောင်းတဲ့အတွက်စိတ်ကအညီကျေးတွေမရှိဘူးလေ ကြီးတဲ့ကြီးကြီးလေးလေးနဲ့ပြက်ပြက်သားသားနဲ့တခါတည်းသိကြတာကြောင်ကျိုးစေရုံနာတရားလေးတွေပေါ်မှာအခုလည်းဖြစ်လာပြီးတော့တခဏချင်းပြက်ပြက်သွားတာလေးတွေမြည်ပြီးတော့ချက်ချင်းပြောက်ကြားပြီးတော့ချက်ချင်းပြောက်နားပြီးစားပြီးဖြီးပြီးတီးပြီးဟောပြီးတော့ပေါ်သမျှရုံနာအာယုန်တွေဟာပေါ့လေချက်ချင်းဖြစ်ပြီးတော့ချက်ချင်းတခါတည်း အဲပြုတ်ပြုတ်သွားတာလေးကိုကြည်ကြည်လေးပြုတ်ပြုတ်သားသားသိလာတာဒါတတ္တာရဲ့တတ္တာဆွမ်းအားရပါလေခုနပြတ်သားစွာကြည်မြင်တဲ့ပညာဆွမ်းဖြစ်လာတာပေါ့ပြီးတော့ဝရိယဗလာဝရိယရဲ့အစွမ်းပေါ်တိုင်းအာရုံကိုမလွတ်တတ်မှတ်နိုင်ဖို့ရာအတွက်အစောပိုင်းကအစာပြုတ်ချိုးပါအထုတ်တာဝရိယစခဲ့တာပေါ့ စထားတဲ့ဝိရိယအခက်ခဲလေးနဲ့ဂျုံတဲ့အခါမှာအဲဒီအခက်ခဲလေးတွေအကြောင်းပေါ်လေစိတ်ကတွတ်မသွားပဲနဲ့ရှေ့တစ်ဆင့်တိုးပြီးတော့ဝိရိယအရှိန်မြင့်တက်မြင့်တက်လာတစ်ဆင့်တိုးကြိုးပမ်းအထောက်မှုအခက်ခဲလေးကျော်သွားပြီဆိုလို့ရှိရင်ကိုလိုတက်တောင့်တက်တာလေးကြောင့်ကျိုးစေရုံနာတရားတွေပေါ်မှာအခုချက်ချင်းဖြစ်ပြီးတော့တခဏချင်းဖြောက်ပြောက်သွားတာလေးဒီပိုင်းလေးတွေသိလာတာ ပြည့်ပြည့်လေးတည်တာလည်းပဲတသမတ်တည်းမဟုတ်ဘူးအစစ်စစ်အစစ်စစ်တိုးပြီးတော့တည်ကြည့်လာတာအတိညာလေးတိုးလာတာအဲ့တော့အတိညာလေးတိုးလာတာဟာဝိရိယရဲ့အစွမ်းပဲဆိုတာပေါ့လေဟွန်းတိုးတက်ဖွံ့ဖြိုးလာတဲ့အတိညာလေးဖြစ်ရတာဝိရိယရဲ့အစွမ်းပဲအမြဲမပြတ်ပေါ်တဲ့အာယုံကိုကျောင်းကျဆိုင်ပေးလို့အစစ်စစ်ကျောင်းကျဆိုင်ပေးလို့ နောက်တော့မသွားပဲလည်းပဲရှေ့ရှေ့ဝိရိယတိုးနေသလိုအသိဉာဏ်လည်းပဲအတ္တိတိုးတိုးလာတယ်ဆိုတာပေါ့လေအဲတိုးတက်တဲ့အသိဉာဏ်လည်းဖြစ်လာတာပဲအသိဉာဏ်လေးတစ်ခုပြီးတစ်ခုတိုးလောက်အောင်ဝိရိယဆက်ဆက်တည်ပေါ့လေတိုးတက်နေသလိုထို့အတူပဲတတိယလည်းပဲအားကောင်းလာတယ်ဆွေးနွေးတဲ့တတိတွေဖြစ်လာတာ သူတည်းဥရိယပြညာမင်းလုံးရောက်လာတဲ့အခါမှာစုပတိထဆိုတာစုပတိထဆိုတာအသေးဘွဲ့အာယုလေးတွေကအစပါလေဒါကြတဲ့ချက်ကလေးချက်ကလေးကပ်ကပ်ပြီးတော့တီးနေတာစွဲနေတာပေါ့လေလွတ်တယ်လို့မရှိရတော့အဲ့လောက်ဒီတတိတွေလည်းကောင်းလာတာပဲတတိတွေကောင်းတော့အမြင်ကလည်းပဲတာမလာတယ်အမြင်ကလည်းပဲကျေပြန့်လာတယ် အမြဲတမ်းပါလေဆိုတာကဘုလုံးအသေးဖွဲအောင်လေးတွေဆိုမှမှတ်တယ်အခုအသေးဖွဲအောင်လေးအလိုလိုမိလာတာဒါအမြင်တန်တာပေါ့မျက်စိကောင်းလို့ရှိရင်အသေးဖွဲအောင်လေးတွေမြင်တယ်လို့ပေါ့လေတနည်းအားဖြင့်မျက်စိအားနေတဲ့ပုဂ္ဂိုလ်ကပါဝါရှိတဲ့မျက်မှန်နဲ့ကြည့်တော့ပြည်ပြည်သားသားကြီးတွေ့လာတယ်လို့ပေါ့လေအမြင်ပြည်သားလာတယ် တစ်ချက်လောက်အယုံပေါ်လိုက်တဲ့ဟာကိုမှတ်လိုက်လို့ရှိရင်တစ်ချက်လောက်ကြည့်တာမဟုတ်ဘူးအချက်ပေါင်းများစွာတခါတည်းကြည့်သွားတာတင်ရှားတဲ့အယုံတစ်ခုမှတ်လိုက်လို့ရှိရင်တင်ရှားတဲ့အယုံလည်းကြည့်သွားတယ်တစ်ချိန်တည်းမှာလည်းမတင်ရှားတဲ့အယုံအသေးအဖွဲလေးတွေလည်းအကုန်လုံးမရှိမှရဘူးနဲ့ကြည့်ကြည့်သွားတာဒါအမြင်ကျယ်တယ်ခေါ်တယ်အမြင်လည်းတန်ပါတယ်အမြင်လည်းကျယ်တယ်တဲ့လူပညာဗလာတွေထူးခြားလာတာဒီမှာအဲ့ဒါဟာအမြင်တန်ပါတယ်အမြင်ကျယ်တာဟာ ဆွေဆွေပြေမှတ်နိုင်တဲ့တတိအကူကြီးတတိဆွမ်းအားရှိလို့အမြင့်တမာအမြင့်ကျဲတဲ့ပညာဆွမ်းအားလည်းပဲထူးခြားခြားကောင်းလာတာတတိကတော်တော်လေးခိုင်မှာကောင်းလာတော့တခါတခါမဝရီကြောက်ကြမဆိုင်ဘူးလို့တတိလွတ်သွားပြီမယ်လို့တတိလွတ်တဲ့အတွက်ကိလေသာတွေဆက်မဖြစ်ဘူး တရှိတဲ့စိတ်တွေပဲအရှိန်နဲ့ဆက်ဖြစ်နေတာမျိုးလည်းရှိပါတယ်ဒီမှာအဲ့ဒါထူးကြတာပဲဒီမှာစိတ်လည်းဘယ်မှမရောက်တော့ဘူးဟမ်ဇာကနဲ့လှုပ်ရှားတာမရှိဒေါသနဲ့လှုပ်ရှားတာမရှိအဲ့လိုဖြစ်နေတယ်အဲ့ဒါလိုလှုပ်ရှားမှုမရှိတဲ့ကြည်ငြိမ်တဲ့သမာဓိတဲ့အဲ့ဒါတွေလည်းကောင်းလာတာပဲတတိအားကောင်းသလားအဲ့ဒီ ဒါဒေါသနဲ့လှုပ်ရှားမှုရှိပဲနဲ့ငြိမ်သက်တဲ့သမာဓိလည်းဖြစ်လာတာပဲအဲဒါသမာဓိဆွမ်းအားသမာဓိဗလာလို့ခေါ်ပါတယ်ဒီမှာအယုံကစိုက်ကလေးစိုက်ကလေးကြာနေတာဒါကလည်းလှုပ်ရှားမှုရှိတော့ဘူးအဲဒါဆွမ်းအားကြီးကောင်းလာတာအဲ့ဒီသမာဓိဆွမ်းအားကောင်းတဲ့အတွက်အတိကလည်းပဲအယုံမှာစိုက်ချသွားလို့ရှိရင်စူးစူးရှာရှာကိုတခါလေသိတာပဲနဲ့နဲ့လောလောကိုသိတာပဲဒီမှာလည်း အဲဒီလိုတတ္တာဝိရိယတတိတမာရီခေါ်တဲ့စွမ်းအား၄ခုအထောက်ကူရတဲ့အသည့်ဟာဆိုလို့ရှိရင်စဉ်းစားကြည့်ပေါ့ကြည်လီပြတ်သွားတယ်လက်ကြည့်ရတယ်အသိဉာဏ်လေးတခုလည်းမဟုတ်ပါနဲ့တဖြည်းဖြည်းတိုးတိုးလာတယ်ဟွန်းသမာဓိအတိတွေဖြစ်တဲ့ကြည်ပြတ်တဲ့အတိတွေဖြစ်တဲ့ရှုရှတဲ့အတိတွေဖြစ်တယ်ဆိုတော့အမှန်ထူးခြားတဲ့ပညာပေါ့ ကျန်ကမြမဆိုထားတာစိန်လက်နဲ့နဲ့တူတာကိုအဲ့လိုတော့ပြောထားတယ်စိန်ကအမှန်တန်ပါတယ်သူလည်းဖြတ်လိုက်လို့ရှိရင်အခြားအားတွေပြတ်ပြတ်သွားတာပဲဒီမှာအဲ့လိုတော့ဆန့်ရှင်းပြထားပါတယ်နှလုံးသွင်းမိလေသမျှအကုန်လုံးရှင်းလင်းပြတ်သားစွာကြည့်မြင်တဲ့အထီမျိုးတွေပညာမျိုးပေါ်လာတယ်အဲ့လိုဆိုပါတယ်ဒါဒီလောက်အခြေအနေ စိတ်လောက်အောင်ပေါ်လေအကျိုးတရားတွေကပေါ်နေပြီဆိုလို့ရှိရင်ယောဂီကသူတိပ္ပံဘာဝနာတရားကိုပေါ်စရာအာယုန်တိုင်းကိုယူသေးသေးစစ်စစ်ဆက်ဆက်မယမနာရှုလို့ဆိုတာပေါ့လေကောင်းကောင်းနားလည်သွားတယ်ဒီလိုရှိလို့ဒီလိုအခြေအနေစိုက်လာတာကိုယ်မှထူးခြားတဲ့စိတ်ပိုင်းဆိုင်ရာစွမ်းအားတွေဖြစ်လာတော့ အဲ့ဒါတွေကိုမြတ်လို့တယ်တန်ဖိုးထားတယ်ဒါဒီစုပ်သွားမှလည်းပဲမလိုလားတော့ဘူးဒီခါမှာအမှတ်တွေလွတ်ပြီးတော့ဒီအခြေအနေတွေပြတ်သွားမှာပေါ့လေအဲမလိုလားတော့နည်းနည်းလေးကိလေသာစိတ်လေးဖြစ်မှာတော့မှမကလေးလွတ်သွားပြီးတော့ကိလေသာစိတ်ဝင်လာမှာတော့မှ ရှက်လာတယ်ယွန်းလာတယ်ကိလေသာတွေဝင်လာပြီးတော့ဒီမုံရတဲ့လုပ်ငန်းကြီးပြည့်သွားမှလည်းပဲကြောက်တယ်ဟွန်းကြောက်တဲ့အားတွေလည်းဖြစ်လာတယ်ရှစ်တာကတော့ရှိတိဗလာခေါ်တယ်ဒီလုပ်ငန်းကြီးပြည့်ပြီးတော့ဘုရားဗလာဖြစ်သွားမှကိုကြောက်တာဥဒ္ဓပပလာလို့ခေါ်ပါတယ်အဲ့ဒါအာဝဝကောင်းလောက်ဒီအခါမှာအဲ့ဒီစွမ်းတစ်ခုကဖြစ်ပေါ်လာတတ်တယ် ကိုယ်ဇတ်တည်းဘောလေအစားစာရလာပြီဆိုရင်ခုနတမ္မာရဲ့ကျမ်းမာရဲ့ရုပ်အစဉ်တွေဝါချိုးတဲ့ရုပ်အစဉ်တွေကြည်လင်တဲ့ရုပ်အစဉ်တွေဘောလေထူးခြားခြားဖြစ်လာသလိုပါစိတ်အစဉ်မှာလည်းပဲဒီတိုင်းပဲဟွန်းဓမ္မောစာတွေဘောလေဓမ္မောစာဆိုတော့တရားဩစာပေါ့ ဩဇာဆိုတာအစွန်းတတိဆိုတဲ့အဓိပ္ပာယ်လေးရပါတယ်ဒေဇထက်မြက်တယ်ဆိုတဲ့အဓိပ္ပာယ်လေးရပါတယ်အစွမ်းတတ်ပြည်တွေပြည့်စုံပြီးတော့ထက်မြက်တဲ့စွမ်းတွေတဲ့ဖြစ်လာတော့လူရတော့အတိပါပဲအဲ့ဒီအတိဟာလည်းပဲတတ္တာဝိရိယတတိသမာဓိအကူကြီးရတဲ့ဒီမှာအချမ်းရဓမ္မောဇာတွေပါနေလို့ဒီလောက်ထင်ရတာ ဒီတော့အစာရရတဲ့ခန္ဓာကိုယ်ဟာကြည်လီကျမ်းမာဝါဖြိုးဟောတာဒီရုပ်ရှင်တွေဖြစ်လာပြီဆိုလို့ရှိရင်အကျိုးနားလေတဲ့ပုဂ္ဂိုလ်ဟာတဘိုးရော့သွားမှာမလုံလာတော့ဘူးတဘိုးကြီးကျသွားမှလည်းရှစ်တယ်ကြောက်တယ်ဒီတော့ ထိမ့်ချုပ်လာတာပေါ့ပိုးပြီးတော့ထိမ့်ချုပ်လာတာပေါ့ဒီမှာအခုစိတ်ပိုင်းဆိုင်ရာမှာလည်းဒီတိုင်းပဲစိတ်ပိုင်းဆိုင်ရာအားတွေမကြစေချင်ဘူးကြသွားမှာကိုမလိုလားဘူးရှက်တဲ့ပြီးတော့အကုသိုလ်တွေဝင်လာပြီးတော့ပြက်သွားမှာကိုလည်းကြောက်တယ်အဲ့ဒီအချက်ကြောက်ကရှိရုပ်တပ္ပလို့ခေါ်ပါတယ်ဒီမှာအဲ့ဒီအားတွေအဲ့ဒီအားဟာ အကျူခံထားတော့အပူဓာန်လေးသူကခံထုတ်တယ်မိမိရဲ့ဘဝဖြစ်စဉ်မှာအငြင်းများမှုတွေဝင်ရအောင်လည်းပဲကာကွယ်ထားတယ်ဆောက်ရှောက်ထားတယ်ဒါလောကပါလာလို့ခေါ်တယ်သူကအဆောက်ရှောက်ကောင်းရင်ကောင်းသလောက်ပဲခုနကစောစောပိုင်းကပြောခဲ့တဲ့တတ္ထဆွာဝိရိယဆွာစသည်တို့ဟာလည်းပဲထူးထူးခြားခြားကြီးကိုထွန်းတောက်လာတာပဲ။ လူဥရပြညာမဲ့တော်တော်လေးတန်တန်ဖြစ်လာပြီဆိုလို့ရှိရင်အဲ့ဒီဟေဥရပဆွမ်းဟာလူကြီးအဖို့တိတ်အရေးကြီးပါလေဓမ္မမကောင်းမှုဒုစရိုက်တွေဒါတွေဖြစ်လာမှကျွလို့ရမှာပြုရမှာပြောရမှာကြံစီရမှာကိုပဲရောလာတတ်တယ်ကြောက်လာတတ်တယ်ဆိုတော့အဲ့ဒါကအကာအကွယ်ပေးထားတော့အဲ့ဒီအကာအကွယ်လုံးနေတဲ့ပုဂ္ဂိုလ်ဟာ ကိုယ်ရောနှုတ်ပေါ်စိတ်နဲ့စိတ်ထားရောအထူးထူးခြားခြားကြီးစီခြင်းနဲ့တော့တခါတခါကြားကြားညီကြီးတွေဝင်မယ်လို့ပြည်လွယ်ပြောက်လွယ်တဲ့ဓမ္မအဲ့လိုထူးခြားလာပါတယ်ဓမ္မဒီတော့ဥရိယပညာညာမဲ့ရောက်တဲ့အခါမှာခုနစောစောပိုင်းကစိတ်ပိုင်းဆိုင်ရာစွမ်းအင်၅ပါးရဲ့နောက်ထပ်ဟိယုတ်တပစွမ်းအားရဲ့ပေါင်းလိုက်တဲ့အခါကျတော့စွမ်းအား9မျိုးတဲ့လူရင်းကတော့အဲ့ဒါလေးထူးခြားခြားဖြစ်လာတာ ခုနရုပ်ဩဇာတွေရုပ်ထဲရောက်သွားလို့ရှိရင်ကိုယ်ထဲရောက်သွားလို့ရှိရင်အမှန်ကိုထူးခြားတဲ့ရုပ်အစဉ်တွေဖြစ်တယ်လို့ပြောတယ်စိတ်အစဉ်မှာလည်းပဲဓမ္မောဇာတွေဝင်သွားတဲ့အခါမှာအမှန်ကိုကြည်လင်တဲ့စိတ်ကြီးအမှန်ကိုကြမ်းပါတဲ့စိတ်ကြီးချမ်းသာတဲ့စိတ်ကြီးဝါဖြိုးတဲ့စိတ်ကြီးခန္ဓာရည်စိတ်ကြီးဒါတွေဖြစ်လာတာပဲဟွန်းထူးခြားလာတာပဲဒီမှာ ဒီတော့ဒီခါရောက်မှာဘလူကပဲဒီတရားဟာယုံကြည်ကြမဟုတ်ပါဘူးယုံကြည်ယုံတာလည်းသွားပြောပြီးပါလို့သတ္တတရားအခါရှိနေတော့လက်မခံဘူးတရားနဲ့ပတ်သက်လာပြီဆိုလို့ရှိရင်လည်းနောက်မဆုတ်ဘူးတွတ်မသွားဘူးဘလောက်ပဲပြောပြောပဲခုနသတ္တဝိရိယတတိတမာတိတွေကစွာတွေကကောင်းနေပြီဒီတရားအထုတ်လို့သိပညာဘာမှဖြစ်တာမဟုတ်ပါဘူးဘလောက်ပဲသွားပြောပြော ဘယ်တော့မှလက်မခံတော့ဘူးကိုရိဖြစ်နေပြီဟွန်းအဲ့ဒါအထူးကတော့ဘဝတစ်လျှောက်မှာပေါ့လေကိုဖြုံမြောက်ကြီးတန်တန်ရှင်ရှင်သွားနိုင်မှုရာအတွက်ဒီအရှိအကျောက်ဆွမ်းအားကထူးခြားလာတာအဲ့ဒါတွေကဖြစ်လာတာကဘာတုကဘာသာတော်တော်များများနေအဲ့ဒီအရှိအကျောက်များတဝက်လောက်ရှိသွားမယ်ဆိုရင်ကဘာကြီးဘယ်လောက်ကောင်းမလဲဆိုတာလို့ မှန်းဆကြည့်မိပါတယ်ဘယ်လိုပဲဖြစ်စီကိုယ်ပိုင်ကဘာလေးတော့ငြင်းကြအောင်တော့လုပ်ရမှာပဲကိုယ်ပိုင်ကဘာလေးမှာအခုလို အားတွေဖြည့်ပြရမယ်စိတ်ပိုင်ဆိုင်အားတွေအားတွေဖြည့်လို့ပြည့်သွားပြီဆိုလို့ရှိရင်ခုနအထူးသဖြင့်အချက်ကြောင့်ရှိတိဗလာနဲ့ဥဒ္ဒဗလာအတ္တဗလာပြည့်သွားပြီဆိုလို့ရှိရင်တော့ခုနကိုယ်နဲ့စတဲ့အခြေစိုးကျွလွန်မှု နှုတ်နဲ့ဆက်တဲ့အကျဉ်းဆုံးကျွလွန်မှုစိတ်နဲ့ဆက်တဲ့အကျဉ်းဆုံးကျွလွန်မှုပေါ့လေအဲ့ဒါတွေကိုတော့အတတ်နိုင်ဆုံးထိတ်ချုပ်နိုင်စွမ်းတော့ရှိသွားမှာပဲတမအဲ့ဒါလူရဝင်သွားပါပြီတမအဲယူသေးသေးအထုတ်တဲ့ပုံကိုယ်ကြီးအဲ့ဒီလိုအစိတ်ရောက်နေပါတယ်တမအဲ့ဒါစွမ်းအားကြီးပြည်လာတဲ့သဘောသို့တော့ခိုင်ပါဖို့ကလိုနေပါတယ်ဒီစွမ်းအားကြီးပြည်လာတဲ့စွမ်းအားကြီး ခိုင်မာဖို့ရအတွက်ကတော့ဆက်အားထုတ်ရအောင်ပဲအားထုတ်လို့နောက်ဝိပဿနာဉာဏ်ရှင်နဲ့အစဉ်တိုင်းတက်ပြီးတော့မပညာပူညာနဲ့နိဗ္ဗာန်မျက်မှောက်ပြုသွားတဲ့အခါကျမှအဲ့ဒီဟာကြီးခိုင်မာပါလေတတိကဆဲအားထုတ်လို့ဝိရိယတတိတမာရီကြီးအားပြည့်လာတဲ့အခါနောက်ထပ်တစ်ဆင့်အားပြည့်လာတဲ့အခါပေါ့လေ ရှုတိရတဲ့အာယုံရောရှုတိတဲ့သဘောရောတွဲရတွဲရပေါ်လေပျောက်ပျောက်ပျောက်ပျောက်ပြီးတော့ဖြစ်ဖြစ်ဖြစ်ပြီးတော့သွားတာလေကြည့်မြင်တဲ့ဉာဏ်တစ်မျိုးပေါ်လာတယ်အဲ့ဒီဉာဏ်ကိုတော့ပါဠိလိုဘင်္ဂညာနလို့ခေါ်ပါတယ်ဘင်္ဂညာနဲ့အဖြစ်လာတယ်ရှိဉာဏ်ရတော့ရှိတည်ရတဲ့အာယုံရဲ့ ပေါ်ပြီးတော့ကြောက်သွားတာလောက်ဒါလောက်ပဲကြည့်ရဲ့ရှိသည့်တဲ့စိတ်ကလေးကြောက်သွားတာကိုမကြည့်ဘူးပြီးတော့ဒါလည်းမဟုတ်ဘူးလက်ချီကောင်းပုံစံတာအဲဒီပြည့်ညတ်တည်တာလည်းတွဲနေသေးတယ်ပြည့်ညတ်တည်အောင်မလုပ်သေးဘူးပြီးတော့ကိုယ်ဘုံစံဘုံထိုင်ဘုံထားဘုံကြွဘုံလှမ်းဘုံချဘုံဆိုတာ ဒီအခြေရအာကာရလေးပြည့်ရတရားလည်းမကဲသေးဘူးဒီညာဘက်ရောက်လာပြီဆိုလို့ရှိရင်ထူးထူးခြားခြားပေါ်ညာတစ်ဆင့်ရောက်သွားတော့တော်တော်ကိုဖြစ်မြင်အားကောင်းလာတယ်ဖြစ်မြင်အားကောင်းလို့လည်းပဲခုနရှုတိရှုတိရတဲ့အာယုံနဲ့ရှုတိရစိတ်နဲ့တွဲတွဲတွဲတွဲပြီးတော့ကြည်လာတော့အားမကောင်းပဲကြည်မလားဆိုကြပါစို့ရှင်းညာနေရ ကိုယ်တွေကပူရာလေးပေါ်လာလို့ဆိုကြပါစို့ပူရာလေးမှတ်ပူရာလေးပြောက်သွားတာပူရာလေးစလာပြီးတော့ပူရာလေးအဆုံးသတ်သွားတယ်ခက်သွက်တယ်လေးကြည့်လာကျူးစရာအာယုံရဲ့ပေါ်ပြီးတော့ပြောက်ပုံတလောက်ပဲကြည့်တာခုဒီညာမဲရောက်လာတဲ့ခါကျတော့ညာနေတိတ်ကေဝဟန်တေဆိုတာပေါ့ဒီအတိညာကထင်ပြတော့ တတိယပဲသူ့ဟာသူဆောင်သွားတယ်လို့ဟောလိပူဇာလေးကြောက်သွားတယ်လည်းကြည်တယ်အဲဒါဥပဒနာပူဇာလေးကိုကြည်တဲ့စိတ်ကလေးပါနောက်ထပ်ထပ်ပြောက်သွားတယ်လည်းကြည်တယ်အဲဒါပฏิဥပဒနာထပ်ဆင့်တည်တာတဲ့ရှိကရှိရတဲ့အာယုံပြောက်ပုံတည်တဲ့ဒီဉာဏ်ပတ်ရောက်တဲ့အခါကျတော့ရှိရတဲ့အာယုံရောရှိတည်တဲ့စိတ်ကောအဲဒါတစ်ခုတွဲတွဲပြီးတော့ပြောက်သွားတာအဲဒါထူးခြားလာတာပါ အဲ့ဒါညာတော်ထင်မြင်လာလို့ပေါ့ဒီညာဘက်ရောက်လာလို့ရှိရင်ပေါ်ပေါ်နေတဲ့အာယုလေးတွေကအသိဉာဏ်လုံးအကြည့်တော့ရှိပိုင်းညာတွေကတော့အဆိုးနဲ့လိုက်လိုက်ပြီးတော့ဖတ်နေရတယ်။မပူလဲပူလဲအေးလဲအေးလဲစသည်ပေါ့လေ။ဒီညာမရောက်တဲ့အခါကျတော့အဆိုးထဲလို့မရတော့ဘူး။အဆိုးထဲလို့ရှိရင်ထောက်ထုတ်ထုတ်ကြီးဖြစ်သွားတဲ့တော့ အဲတော့အဆုံမပါပဲနဲ့အသာလေးစိုက်ကြည့်နေလို့ရှိလို့လားအဲဒီလောက်ထိထူးခြားသွားပါတယ်အဲတော့ဒီခါမှာဒီအာယုအတိပါချုပ်ွယ်တာတွေရွတ်တွေ့နေတာပါချုပ်ွယ်တယ်ဆိုတာကတော့ခရကုန်းကုံသွားတာဝေယပြစ်ပြစ်သွားတာဘေးကကြောက်ကြောက်သွားတာပေါ့ဒီအင်း ကုန်ရင်ပြက်ချင်းပြက်ချင်းပေါ်လေတော့အဲ့ဒါလေးဒါလေးပဲထင်ရှားနေတာပဲဒါလေးပဲထင်ရှားနေတယ်ဆိုတော့စောစောရဲ့ဉာဏ်ကြီးကတော့ပုံသဏ္ဍာန်လို့ဘာလို့ထင်တာလဲရှိတယ်ပြီးတော့အစဖြစ်လာတာဥပါဒဒီမှာဥပါဒစပေါ်လာတော့သူထင်ရှားတော့အလဲပိုင်းတီးနေတဲ့ဘိုင်းလေးပေါ်လေတီးတီးဆိုတဲ့ဘိုင်းလေးဒါလည်းမထင်ရှားတော့ဘူး မြဲသည့်အနေနဲ့ရည်စည်းကြောင်းကြီးတွေသွားနေတာအဲ့ဒါလည်းမထင်ရှားတော့ဘူး။ပြီးတော့ဒီခါမှာယုတ်ကလေးကဘာလဲတူပါလဲ၊နာကလေးကဘာလဲတူပါလဲဆိုတာကိုနိုင်ခိုင်းဖို့ရံပေါ့လေအဲ့ဒီလို အရင်ကမိလည်းပဲဒီလိုလည်းမရတော့ဘူး။တပြက်တည်းပြစ်တာကိုပဲခါလဲတွေ့လာတော့တယ်မှာ။ဒီတော့ဒီညာရောက်စားကဆိုလို့ရှိရင်တော့ငါကအားထုတ်လို့ ရားသာကောင်းလေးတွေတွေ့လာတော့အဲ့ဒါတွေပြောက်သွားလို့ဖြစ်တော့နည်းနည်းဟာတာတာလို့ဖြစ်တတ်ပါတယ်ဒီမှာတော့မကောင်းတယ်လို့လည်းဖြစ်တတ်ပါတယ်ဒီမှာအမှားတော့ကောင်းတာပါပဲဒီဘက်ကစကောင်းစားအချိန်ပေါ့လေနောက်အချိန်ရဆိုတော့သူကတာပြီးတော့ကောင်းတတ်ပါတယ်ဒီမှာအဲ့ဒီဘက်လောက်ကတော့ကြောင်းကျိုးစေယုံနာတရားတွေရဲ့တပြည့်တည်းပြည့်တူကကြည်မြင်တဲ့ဘုရားအပင်ကညာနဲ့ အဲ့ဒီဉာဏ်ဖြစ်လာပြီဆိုလို့ရှိရင်တော့တစ်ဆက်တည်းလိုလိုပါပဲဘုရားဉာဏ်ဆိုတာပေါ့လေရစရာမရှိအောင်တပြည့်တည်းပြည့်နေတယ်ဆိုတော့ပြည့်တဲ့အရာဝတ္ထုကိုတကယ်အနှစ်သာရအနေနဲ့ဘယ်သူကသိစေထားခြင်းမလဲပစ္စည်းတဲ့အရာဆိုရင်သိသိရမှာချုပ်တာပေါ့ဒီလိုပစ္စည်းတွေရုံနာကြီးအပေါ်မှာလည်းပဲ ကျုပ်ဖွယ်ကြီးချင်းလာတယ်ကျုပ်ဆရာကြီးပဲဆိုတာပေါ့လေဟိုတကယ်ကြောက်ဆရာကြီးကြောက်တဲ့ဒေါသကြောက်မျိုးတော့မဟုတ်ပါဘူးသူကညံကြောက်ကြောက်တာကြောက်လာပြီဆိုလို့ချင်းလည်းဒါတွေဘုံကအပြစ်မြင်လာတာပဲအပြစ်မြင်လာတယ်ဆိုလို့ချင်းဒါတွေကိုခွာကျင်းလာတာပဲလွတ်ချင်လာတာပဲမကောင်းတဲ့အရာတွေနဲ့ပဲတွဲပြီးတော့ဖြစ်ချင်တော့မလဲတော့အဲအဲ့ဒါတွေဆွလွတ်ချင်လာတာ အပြည့်မြဲလေလေညီးဝဲလေလေညီးဝဲလေလေအဲ့ဒါကိုစွန့်ကျင်လေလေပဲဒီယုံနံနေရှိနေလို့ဒီလိုဆင်းရဲကြီးကျော်ရတာပါဆိုတော့ဗောလေအမားကြီးပြုလို့ငရဲကြီးတွေရောက်ရတာလဲအချိန်မများဆိုရှိပြီဆိုတော့ဗောလေတိတ်ကိုပြစ်တင်မြဲလာတာပဲပြစ်တင်မြဲလာတော့ဒီယုံနံကြီးမဆက်ချင်တော့ဘူးတော့အဲ့ဒါကြီးလွတ်ချင်တာအဲလွတ်ဖို့ရအတွက်ဘာလုပ်ရမလဲဆိုတော့ထပ်ပြီးတော့ဒီမှာအထောက်ရတာပဲ ပို့ပြီးတော့နွမ်းနာသွားအောင်ပို့ပြီးတော့ဒီယုံနာပေါ်မှာပေါ့လေဖြစ်တည်လေးလေးနဲ့လည်းမြင်သွားအောင်ဆိုပြီးတော့တဖန်အထုတ်ရတယ်။အဲတဖန်အထုတ်လို့ရှိရင်အထုတ်စာမှာတော့ဝေဒနာတွေပါလေထူးခြားခြားတွေ့ရတပါသေးတယ်။အဲဒါတွေသိခံပြီးတော့မှတ်လိုက်လို့ကြော်သွားပြီဆိုလို့ရှိရင်တော့အမနာကိုမှတ်လို့ကောင်းတဲ့အပိုင်းအထိအဲရောက်သွားတော့တာပါပဲတော့။ အဲ့ဒီအပိုင်းကိုတော့သင်္ကာရုပ္ပကညာလို့ခေါ်ပါတယ်အဲ့ဒီညာလေးဖြစ်ပုံတော့နောက်တည်းချမှာပဲနည်းနည်းပြောပြပါမယ်ညာဖြစ်လောက်အောင်အခြေအနေမရှိသေးတဲ့ပုဂ္ဂိုလ်တွေဒီလိုညာစီအကြောင်းတွေရတော့အသေးစိတ်ပြောလို့မဖြစ်ပါဘူးတဏ္ဍာလောက်ပဲပြောရတာပါပဲဒီမှာအဲ့ဒါကူတဏ္ဍာပဲပြောရတာပါပဲ